ဝိရဒီနေရ2023ခုနှစ်ဟေဗီလာ21တောက်ကြနေ့ညနေပိုင်း9နာရီချိန်ဒီတော်လာဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္နာမှာသဘောတရားရေအပိုင်း326အတုံးချခြင်းလမြတ်ပဒအပိုင်း50ခုဇာနာပစ္စည်းအပိုင်း1ဒီနေ့ဇာနာပစ္စည်းကိုလေ့လာကြရအောင်ပါနော် ဒီမှာဇာနာပစ္စည်းနဲ့ပတ်သက်ပြီးတော့ဇန်ဆိုတာလေးကိုရေနိုင်ရအောင်ဗမာစကားတွေကပါဠိစကားအနေဆင်းလာတွေအများကြီးရှိတယ်။ဟောယာနာဆိုရင်ရင်လို့ဒီလိုခေါ်လိုက်တော့တကြောင်ကိုပဲဘုန်းကြီးတို့မော်တော်ရင်တို့လေရင်တို့လဲရင်တို့ဒါမျိုးတွေတုံးတယ်ဗမာစကားတွေ ဒါကတော့မြန်မာစကားမဟုတ်ဘူးနော်ပါဠိစကားနဲ့ယာနာဆိုတဲ့ဘုရားသက်ဆင်းလာလို့နာလေးကိုညာတချမ်းပဲနဲ့ရင်လို့ပြောင်းတဲ့မြန်မာစကားဖြစ်လာတယ်ဒီလိုပဲတတိတမဇာနာတတတိတမစင်နာလေးကိုညာပြောင်းလိုက်တာတော်တော်များများတော့ဝိညာဏဆိုဝိညာဉ်ပေါ့ဒါကြီးကိုညာပြောင်းလိုက်ဒါပေမဲ့တော်တော် အဲ့ဒီဟာတွေကတော့အများစုအဲ့လိုတောင်းတာပေါ့လေဒီဇံကြတော့နောက်ကိုညမပြောင်းဘူးဗျဇင်လို့ဟုတ်လားဟိုဟာတွေကတော့ဇင်ဆိုပြီးတော့ဟိုတခြားဝါဒတွေဇင်ဗုဒ္ဓဇင်လို့ရှိတာပေါ့လေသူကတော့အင်းညတခြားမယ်ဒါမဲ့ဘုန်းကြီးတို့ဗမာမှာတော့အဲ့လိုဇင်လို့မသုံးပါဘူးဇံလို့သုံးတယ်နတ်တနဲ့ဇံလို့ အဲတော့ဇန်ဆိုတာဇာနာဆိုတာဘာလဲလို့မေးဒီမှာမဆုလေးပေးတာနော်ဒါဒီဆရာဘုရားရပရမတ္တတန်ခိတ်မှာရေးတာဆက်ဆက်ဆူဆူထူးမြတ်မြတ်ရှုအပ်တံဇံဟုခေါ်တတအာယုတစ်ခုတည်းကိုဆူဆိုင်ပြီးထူးမြတ်မြတ်ထက်တံနဲ့စိတ်နဲ့စိတ်နဲ့ရှုနေတဲ့သဘောပေါ့ရှုနေတာဘာတွေနဲ့ရှုနေလဲဆိုဝိတက်တို့ဝိစာရပိတိဒုက္ခဧကကရော ဟိုဆုတ်တဲ့ဆံသုံးဖို့ဖြစ်ဆိုရင်ဥပ္ပခါပေါ့အဲ့ဒီသဘောတရားတွေကိုဆံအဲ့ဒီငါလုံးအပေါင်းဆံပေါ့နော်ဟိုဒုက္ခတို့ဥပ္ပခါတို့ကတေကိုကောင်းဝေဒနာပေါ့ဝိတေဝိစာရာပီတိဝေဒနာဧကကရာအဲ့ဒီသဘောတရားအပေါင်း၅ခုကိုဆံလို့ခေါ်တာပါအဲ့ဒီသဘောတရားလေးတစ်လုံးတစ်လုံးဒီနော်သူကြတော့ ဆိုင်ငါလို့ဒီလိုသုံးတယ်ဝိတ္တဆိုဆိုင်ငါဝိสารဆိုဆိုင်ငါအဲဝိတ္တဝိสารပိဝေဒနာဧကကတာပေါ့နော်ဒါတွေကိုတစ်လုံးတစ်လုံးစီကိုဆိုင်ငါဒါတွေကိုဘုန်းကြီးတို့သိညုံမှာသိရင်လားတော့အသဘောပေါက်ပါဒီဇန်နဲ့ပတ်သက်ပြီးတော့ဥမာတွေပေးကြတယ်တေပင်မောတို့တောင်ထေဘောတဲပြီးကြည်လိုက်ပေါင်းရင်မြင်ကွင်းတွေအကုန်လုံးကျယ်ပြန့်ထင်ရှားတဲခွဲတာမြင်ရတော့ ဇံပိုင်းဇံတရားတွေကလည်းဒီလိုရှုမှန်ရှုမှန်ကြားလို့အမြင်အာရုံနဲ့ဆူဆိုင်ပြီးတော့ထင်ရှားသိတယ်မြင်တော့ကြည်ကျယ်ဒါဆိုပြင်ဒီကြည်ကျယ်တယ်ဆိုတာဘာမျိုးလဲဆိုကောင်းကင်ပညာတွေပါရှုပိုင်းပွဲကောင်းကင်ကိုဖြန့်ကျက်ပြီးအများကြီးကျယ်ပြန့်လာကြည်လို့ရတယ်ရှုလို့ရသူဖြန့်ဖြန့်တယ်လို့ကျယ်ပြန့်အမျိုးတွေဆိုင်လာတယ် အဲဘယ်လောက်ကျယ်ပြန့်လို့နေနေဒီငါးလုံးနဲ့ပဲစုဆိုင်တာဒီငါးလုံးကလည်းအာယုကိုစုဆိုင်တော့ဝိတဝိစာရဝိနာယိကကရာဆိုဒီတရားတွေကလည်းစုဆိုင်ထားတယ်သူနဲ့ရှင်းဖို့ရှင်းမဲ့တရားတွေစုဆိုင်ထားတယ်ဒီလိုဒိဗံပြောတယ်ပေါ့နော်။နော်ဇာနာကိစ္စဆိုတာလည်းအာယုတစ်ခုတည်းမှာပဲနော်။အာယုချိန်ပေးခြင်းတရားဝင်တစ်ခုတည်းကိုစိုက်ကြအောင်စုဆိုင်ပြီးချိန်ပေးတဲ့သောသံကိစ္စ။ အဲ့တော့ဥမာလေးနဲ့ပေးကြတော့မိုးဆိုးကခြုံတကူတွင်မှာပုံအောင်ပြီးတော့သားကိုမြားနဲ့တဲ့တဲ့ချိန်ထားတယ်ဘယ်ကလည်းဟုတ်လားရေအိုင်တို့မြေချောင်းကန်စာမှာနေပြီးတော့ငြိမ်သက်ငါ့ကိုချောင်းနေအာယုတကူကိုတကားလဲစူးစက်တင်းငြိမ်နေအောင်စိုက်ထားတယ်ချိန်ပေးတဲ့ရွယ်ပေးတဲ့တော်မျိုးချိန်ပေးတဲ့ဇာနာကိစ္စပေါ့ဒါမျိုးပြော ဒီတော့စိတ်ပြီးချိန်ပြီးတယ်ဆိုတကူတည်းဖြစ်နေလို့ပြင်တော့မဟုတ်တော့စိတ်ဆိုတာကတော့ဘယ်စိတ်မဆိုရင်ဥပတိပင်ဖြစ်တည်ပြဖြစ်တည်ပြဒီလိုသွားတာဟုတ်ဗျอืมဖြစ်တည်ပြဖြစ်တည်ပြဒီလိုသွားနေတာอืมอืมဘယ်စိတ်မဆိုခဏပဲသူကခဏပဲဖြစ်သွားတာဥပတိပင်ဆိုပြီးတော့ဒီတိုးတောင်းနေတဲ့ချိန်ကာလတစ်ခုပါပဲ ဘယ်စိတ်မဆိုပြီးသွားတာဥပတိပဲဖြစ်တည်ပဲဒါပြီးသွားဒီတူတောင်းတဲ့အချိန်တွေမှာ ဖြစ်တဲ့စိတ်အလုံးကတတ်မှတ်ထားတဲ့အာယုတူတွေမှာထပ်ထပ်ထပ်ထပ်ဖြစ်နေမှုအာယုဆူဆိုင်တဲ့ခေါ်ဒီကနေ့ဒီအာယုမှာထပ်ကထပ်ထပ်ထပ်ထပ်ထပ်ထပ်ဖြစ်နေတဲ့သဘောမျိုးဒါကိုဆူဆိုင်ကြည့်ရှုနေတယ်ဒါမျိုးပြောတော့အဲ့တော့အဲ့ဒီလိုစူးစိုက်ကြည့်ရှုနေတာကဘာဖြစ်လိုက်လဲဆို ဇံကဆူဆိုင်တဲ့သဘောမျိုးကိုလည်းအဲဇံလို့ခေါ်တာပေါ့နော်။နောက်တစ်မျိုးအောက်ပိုင်းမှာလည်းနောက်ပိုင်းမှာဘုန်းကြီးရေးထားပါတယ်။အင်းနောက်တစ်မျိုးကကြတော့ဗာလဲဒီနိဝရဏတွေကိလေသာတွေကိုလောင်မြိုက်ပယ်ပြစ်လိုက်တာရှို့ပြစ်လိုက်လောင်မြိုက်ပြစ်လိုက်ဇန်တရားတွေအထူးလို့တမာရီရှိလာတဲ့ကနိဝရဏတွေကမရှိတော့ဖယ်ရှားပြစ်လိုက်တာ ဒီခိုက်တာမဟုတ်ဇာသမားတွေရနေတဲ့ခိုက်တာမဒီနိဝရဏတွေမဟုတ်တဏှာရတဏှာဖယ်ရှားတာနဏှာရနဏှာရဒါဝိခံပါနာပဟံလို့ခေါ်တယ်တရေငါပါမှုတရေငါဆိုတာတော့ခဏခိုက်တာဝိခံမနာပဟံဆိုတာဇာရနေတဲ့ခိုက်တာအထီအောင်သူပယ်ထားနိုင်တမာရီပြတ်သွားရင်တော့ဒီနိဗ္ဗာန်တွေကပြန်ရောက်လာတော့ဗျာဟမ်ဒါကြောင့်ဘုန်းကြီးတို့ရှေးခေတ်တုန်းက ကိုရင်လေးတွေတချို့ဇံရတဲ့ပုံကိုယ်တွေဇံရပြန်နောက်ပိုင်းမှာအပင်ညင်မှာတွေ့ရဇံရအောင်လေဇံကတော့မပြန်နိုင်ဘူးเนาะဒါလည်းမှတ်ထားဗမာစကားရောအောင်လေဇံပြန်နာဇံပြန်နေပြန်နေဇံကတော့မပြန်နိုင်ဘူးပြန်ဇံကိုခြေခံပြီးတော့အပင်ညင်ရအောင်ရှုပါဒါကြီးလည်းဒီသင်္ဍာမှာပြောခဲ့ပါပြီအပင်ညင်ရအောင်ရှုနေ 14မျိုးလို့ဒါပြောခဲ့ပြီပေါ့။ဇံရပြနောက်ပိုင်းပညာဇံသမပ7ပါးလုံးရောက်ပထမအထုအထုပြီးတော့နောက်ပညာရောက်ရှုခွင့်ရှုခွင့်ဝိသုဒ္ဓိမဲ့မှာ14မျိုးပြောတော့အဲ့ဒီလိုရှုလိုက်တော့ပညာနေရပညာနေရမှာမြေလို့ဘုရားကောင်းကင်ပြတယ်။ဇံကားလို့ပြတယ်။ဒါပေမဲ့လို့ဒီဇံကခြေဒီဇံကိုခြေခံပြီးမှပညာဆိုတာရအောင်အထုလို့ရတော့ စံမရဘဲနဲ့ပညာမရဒါကြောင့်တွဲပြောတာလည်းဖြစ်ကောင်းဖြစ်နိုင်တယ်အထူးမှထားဖို့ရဘုန်းကြီးတို့သင်ထားတဲ့ပုံကိုနားလည်ရဖို့စံအနေနဲ့မပြတ်နိုင်ဘူးအပင်ရင်ရမှသာလေဒါပြတ်နိုင်တယ်နော်ဤတစ်ချက်မှတ်တာအဲစံကဆူဆိုက်တဲ့သဘောပေါ့အာယုံဆူဆိုက်ပြီးကြာနေပြီဆိုလို့ရှိရင်ဘယ်နိဝရဏမှမဝင်ဘူးနော်ကို ဒီဝိပဿနာပဲရှုယူကမ္မဋ္ဌာန်းတစ်ခုပဲရှုယူအာယုံတစ်ခုကမှဆင်တော့ကတ်သွားပြီဆိုရင်ဘာနိဝရဏမှာဘာကိလေသာမှာတော်တော်စိတ်ငြိမ်းချမ်းတာတော်တော်ရှုလို့ကောင်းဩယောဂီတွေဆိုတန်တော်ထွက်လာတရားရှုမှတ်တယ်တရားစစ်တဲ့ကရှင်ဗျာဒီနေ့တော်တော်မှတာဆင်ပြေတယ်ဗျာတော်တော်လေးကိုကောင်းတယ်ဗျာဒါမျိုးဖြစ်တာဒါပါလေဆိုနိဝရဏကိလေသာမဝင်တဲ့သဘောမျိုးပြောတာနော်ဝိပဿနာဉာဏ်နေကြလဲအဲ့ဒီလို နိဝရဏကိလေသာမဝင်နေအောင်ရှုမှဉာဏ်ကဖြစ်တယ်စိတ်တော်ဝိသုဒ္ဓိဖြစ်မှဉာဏ်ကဖြစ်စိတ်တော်ဝိသုဒ္ဓိမဖြစ်မှဉာဏ်ကမဖြစ်ဘူးဗျအဲကြောင့်မို့တရားထုတ်တဲ့အခါကျလောကြည့်စရာမလိုဘူးတမာရိယာကိုစိတ်စင်ကြယ်ဖို့အဓိကထားအထုပ်တမာရိယာလည်းစိတ်စင်ကြယ်လာရင်အသိဉာဏ်တွေကလိုလိုဖြစ်လာမဖြစ်လာလဲဒီကမ္မထဆရာနဲ့သူညွန်ပေးလို့ပဲဖြစ်လာနော်ကိုကရခြင်းစုံနဲ့မလောက်အောင် လိုချင်စောတွေများနေမယ်မဖြစ်ဘူးဖြစ်ချင်စောတွေများနေတယ်မဖြစ်ဘူးဗျာပြီးတော့လည်းနှိုက်ချင်မှုတွေများနေမယ်မဖြစ်ဘူးဝေဖန်စီစဉ်မှုတွေများနေလည်းမဖြစ်ဘူးဘာမှမဖြစ်နိုင်ပမာရီတောင်မရအဲစံစောကဆူဆိုင်ရှုနေတဲ့သဘောပေါ့နော်အဲ့လိုဆူဆိုင်ဖြစ်လာရင်သူ့ရဲ့ဆန့်ကျင်ဘက်နိဗ္ဗာန်တရားကိုဖယ်ရှားနိုင်တဲ့သဘော နောက်ပိုင်းကျပြောမယ်ပေါ့ ဒီနှမျိုးကြောင့်ဇံလို့ခေါ်တယ်။အဲဇံဆိုတဲ့နေရာမှာဒီမှာကတော်တော်များများသိတာကဘုန်းကြီးတို့ဟိုဗိဓမာတို့အဲတင်းညုံတို့ဘာတို့ကြတော့သူတော်တော်များများစိတ်ပိုင်းတို့ဘာတို့ကြည်လိုက်ရင်ဟုတ်လား။ဒီကောင်းတဲ့နေရာမှာပဲသူကဇံစိတ်စိတ်တိတ်တိတ်ဖြစ်တော့ဒါကတော့ကောင်းတဲ့ဘက်မကောင်းတဲ့ဘက်မှာလည်းဇံနေရရှိတော့ဒါကြသမုတ်စီးပိုင်းနည်းနည်းလေးလာထားမယ်။ သမုတ်စီပိုက်မိတ္တကသင်္ဃာကိုခုပြီးတော့မှလေးလည်းတင်ဒါတော့ဒါလေးနည်းနည်းပြောမယ်မိတ္တကသင်္ဃာဆိုရင်သမုတ်စီပိုက်နည်းနည်းလေးအယုံပြုကြည့်မယ်နော်သမုတ်စီပိုက်မှာဟိတ်6ပါဟိတ်6ပါပြီးတော့ဇာနင်9ပါနော်အဲဒီတင်ကြိုလေးနည်းနည်းပြနိုင်လည်းကောင်းနော်အဲဒီမိတ္တကသင်္ဃာဒုတိယဇာနင်9ပါအဲ့မှာတွားကြည့်မယ်အဲဒါဆိုရင်တော့ပို့ပြီးတော့ဒီဇာရဲ့သဘောတရားတွေက ကုသိုလ်တွေမဟုတ်ဘူးကောင်းတဲ့နေရာမှာဖြစ်တာမဟုတ်မကောင်းတဲ့နေရာလဲဇံလို့ခေါ်တယ်ဒါပို့ပြီးနားလဲသဘောပေါက်လာတယ်အဲ့ဒါလေးနည်းနည်းယူပြောမယ်နော်အဲတင်းညုံမှာကြတတ္တဇာနေငါနေဝိတကောဝိစာရောပိတိဧကရသောမနတဒေါမနတဥပ္ပခာဇာနေရဲ့အင်္ဂါဇာအင်္ဂါခုနှစ်မျိုးပြအဲ့ဒါကြည်လိုက်ဇံဆိုတာကကုသိုလ်ရာတွေမဟုတ်အကုသိုလ်ရာတွေလည်းဖြစ်တာပဲဝိတက် နော်ဝိတက်ဆိုရင်ဇာနဲ့ပတ်သက်တဲ့ဝိတက်ရှိသလိုတခြားဝိတက်တွေလည်းရှိတယ်ဝိတက်ဆိုဝိတက်ကအိမ်မှာဘယ်မှာဝိတက်ဒွေပဇောင်ရင်တစ်ချက်ကျင့်တဲ့ကာမစိတ်44ပါးရယ်ပရမဇံ7ပါးရယ်ဒီတောက်တကစိ55ခုမှာရှိတဲ့ဝိတက်စိတ္တိတ်တွေကဝိတက်ပဲဝိစာရဒုတိယဆံ 7ပါးထည့်လိုက်ပေါ့ခုနဒေဝဇဝဉ္ဇ30ကျင်းကာမစိတ်44ပရမဇန်ဒုတိယဇန်အဲ့ဒီတာဝိစာရစိတ်ပေါ့အဲ့ဒီ66ပါးမှာရှင်နဲ့ရှိတဲ့ဝိစာကစိတ်တွေလို့ပြောတာပီတိပီတိတို့ဒုက္ခလို့ဆိုပါတယ်อืมဒီချုံနေတူတော့ပေါ့ဒုက္ခဒုက္ခတာဝိ63ခုရှိတော့ဒါလည်းဣရမသင်္ကေဝီတော့သိပြီပေါ့ လောအကုသိုလ်တွေမှာသောမနာတာတာဝုဒုက္ခတာဝုသောမနာတာတာဝုဒုက္ခတာဝုဒုက္ခတာဝုဆိုရင်တော့သူကတော့တခုရှိတာပေါ့နော်ဒါပေမဲ့လို့သောမနာတာနဲ့တွဲပြီးဒုက္ခတာဝုလို့သုံးဒုက္ခတာဝုအနုဝနာနေရာဒုက္ခဒုက္ခဥပ္ပခဒါမျိုးနဲ့သုံးလိုက်ရင်တော့သုံးခုပဲရှိတယ်အဲတော့ဒုက္ခတာဝု63ခုရှိတယ်အဲဒီ63ခုက လောဘထဲမှာသောမနတဒုက္ခဒါ၄ခုပေါ့အဲ့ထဲမှာသောမနတ2ခုကာမောဒရာသောမနတ12ခုမဂုတ်ထဲမှာပရမဏတွေ့ရတတိယစာသုဒ္ဓံဒါသောမနတတွေအဲ့ဒီဟာတွေပေါ့နော်လောကုတ္တရာတွေမှာလည်းပရမဏတွေ့ရတတိယစာသုဒ္ဓဇံတဲ့ဒါသောမနတတွေအဲ့ဒီဒုက္ခတာကို63ခုရှိတယ်အဲ့ဒီ63ခုထဲမှာ ဒုက္ခတာကိုကာယဝိညာဉ်ပိတိယကာယဝိညာဉ်နဲ့မရှင်းဘူးသုဒ္ဓဇံလည်းမရှင်းဘူးသုဒ္ဓ72ခုကျင်းတဲ့ပိတိ52ခုအဲ့ဒီစိတ်52ခုမှရှိတဲ့ပိတိလေးကိုပြောတယ်ဧကကရဧကကရတော့သဗ္ဗစိတသာနာစေခုနှစ်ခုလုံး ရှင်းနိုင်မှာပေါ့နော်ဧကကရဟိုဟာကိုတွားကြည့်မှာရอืม သမုတ်စီပိုင်းမိတ္တကသင်္ကအေကိုပြနော်ဒါလေးလည်းရပါတယ်ပြီးတော့ဧကကရနော်ဝိတေတတ္တဇာနဲ့ဝိတဝိဇာတာပိတိဧကကရဧကကရကြတော့သူကစိတ်အလုံးမှာရှင်နိုင်တယ်ဒါပေမဲ့လို့ဇန်ဒီမှာကြတော့အဲ့ဒီမိတ္တကသင်္ကမှာနောက်ပိုင်းကားလေးမှာကြသူကဘာပြောသွားလဲอืมပိဿဝိညာဉ်နေသူဇာနေငါနီ နတ်လပန်ဒီရိုးစုံရင်တစ်ဆယ်မှာစံတရားတွေမရဘူးဒီလိုပြောတာတော့ဒါကြောင့်ကိုတွေးစုံရင်တစ်ဆယ်ကျင့်တဲ့စိတ်ခွန်ဆက်ကိုမှရှိတဲ့ဧကကရစေတသိက်လေးပေါ့ဒါဧကကရပေါ့သောမနတံသောမနတသောမနတတတ်တဲ့ဆိုရင်တော့62ခုပေါ့သောမနတတာကိုကျင့်လိုက်တဲ့အခါသောမနတ62ခုမှရှိတဲ့သောမနတဝေဒနာ ဒေါမနတံကြောင့်ဒေါသမှုတွေးမှရှိတဲ့ဒေါမနတဝေဒနာဥပေက္ခကြောင့်ဥပေက္ခသာဝ55ခုထဲမှာဒွိပိဇဝဉ္ဇဉ်10တဲ့ကဥပေက္ခ10ပါးကျင်လာဥပေက္ခ49ခုမှရှိဥပေက္ခအဲ့တော့ဇာနင်းတရဂုံအနေနဲ့ကြည့်ရင်အပေါ်နာလေးမခင်အဲ့မှာဇာနင်းဒါပဲဟုတ်တယ်ဒါလေးဇာနင်း9ပါးသူဒါရီအကုန်လုံးပြမှာဇာနင်း9ပါး မိတ္တကလည်းသူကလည်းခြုံလုံးသွားဒါနဲ့ခုနှစ်ပါးကဝိတ္တရဝိสารရပိတိရဧကဂရရသောမနတာဒေါမနတာဥပ္ပခါအဲတော့ဝိတ္တကတော့တရားကိုဝိတ္တပဲဝိสารဝိတ္တဝိสารပိတိဧကဂရပေါ့သောမနတာဒေါမနတာဥပ္ပခါပေါ့ကြည့်လိုက် သောမနတာကိုလည်းအာဟုသူတွေမှာပါတယ်ဒေါမနတာလည်းအာဟုသူတွေပါလည်းပါတယ် ဥပေက္ခတာဟုအာဇငါဒီမှာလည်းဥပေက္ခအကုသိုလ်တွေမှာလည်းပါတာပဲနော်အဲ့ဒီတွေကအဲ့တော့ဒီသောမနတဒေါမနတဥပေက္ခဒါတွေကြတရုပ်ကောင်းဝေဒနာပဲကောင်းရတယ်အဲကြောင့်တရုပ်ကိုနေအဖြစ်ဇန်နေဇန်ငါနေနဲ့ခုနှစ်ပါးရှိပေမဲ့လို့လေဝေဒနာဒေါမနတဒေါမနတဥပေက္ခကိုတရုပ်ကိုကောင်းရင်ဝေဒနာပဲ ဝေဒနာတစ်ခုတည်းရှိရတယ်ဒါကြောင့်တရက်ကိုနေရာပြပြောရင်တော့ခုနှစ်ပါပေါ့နော်ဒီလိုလေးမှတ်ထားဒါလေးကြည်လိုက်လို့ရှိရင်စံတရားဆိုတာကဟုတ်လားကုသိုလ်ရာမှာမဟုတ်ဘူးအကုသိုလ်ရာမှာလည်းဖြစ်တယ်ဒါလေးသဘောပေါက်ထားဖို့ပါနော်အဲတော့ခုနမဆုလေးဘုန်းကြီးတို့ပေးထားတဲ့မဆုလေးပြန်ကြည့်မယ်နော်အဲဘီလိုမှလေးသင် ထားတဲ့ရေကြဘီလိုမှနဲ့တိုက်ပြအဲ့ဒါဆိုပို့ပြီးသဘောပေါက်တာနော် အောက်မှာကြည့်လိုက်ဇာဏပစ္စည်းဆိုဘာပြောလဲဆိုကောင်းတယ်မှု ကောင်းတယ်မှုအဲ့ဒီအမှုတွေမှာစိတ်ကိုဖြောင်းမှဆိုတာစူးစိုက်ခြင်းမျိုးဆိုနေစံကိစ္စကျေစုပြုတဲ့တရားစုပေါ့စိတ်ကိုစူးစိုက်တာကောင်းတာပဲလုပ်လို့မကောင်းတာပဲလုပ်လို့အဲ့ဒီပုံမှာဝိတဝိဇာကပီတိဝေဒနာဧကဂရဒီတရား၅လုံးနဲ့စူးစိုက်ပြီးထားတယ်အဲ့ဒီဇန်စေတသိက်လေးတွေဇန်စေတသိက်လေးတွေဇန်စိတ်တွေလည်းဖြစ်တာ အဲ့ဒီလိုဒါစိတ်စိတ်တွေကျေစုပြုနေတဲ့သဘောတရားတွေကိုဇာနာပစ္စည်းလို့ခေါ်တာ။ဒါကြောင့်ကောင်းမှုကိစ္စမကောင်းမှုကိစ္စမှန်တယ်ကောင်းမှုပဲလုပ်လို့မကောင်းမှုလုပ်လို့ဇာနာကိစ္စမပိုင်မပြီးနိုင်မစူးဆိုင်မပြီးကြောင်မပြီးမြောက်ဘူးပေါ့ဗျာဒီဆိုင်ကငါးရတွေစိတ်ကိုတည်ငြိမ်ပြုလို့အာတုထင်ရှားပြုလို့စူးဆိုင်ကဲ့ရရှုပြီးတော့ကာကံမှုပြီးဝေစီကံမလုံးပြုလို့ တဲ့အမှုဟာတက်မှဆိုပြီးတော့အောင်မြင်တယ်လို့ဆိုလိုတာဟုတ်ဗျာဘုဘုန်းကြီးတို့တရားသင်တယ်ဒီပုံမှာစူးစိုက်ပြီးသင်နေမှာဒီလုပ်ငန်းပဲစူးစိုက်ထားမှာဒါတွေကတစ်ဖက်သားလည်းနားလေတယ်အကျိုးလည်းရှိတော့ဒါဝမစူးစိုက်ဘူးလားဟိုကလည်းလုံးလိုက်ဒီကလည်းလုံးဟိုကဆက်ဆက်ဒီကလုံးမအောင်မြင်ဘူးဗျာအဲကြောင့်ဝေတခြားကိစ္စတွေဒီသင်္นานတွေလုံးတဲ့ကိစ္စခိုက်တာဆိုဘာမှအကြောင်းကိစ္စတွေမလုံးတာဒါတွေကိုစကြည့်ရပါတယ် လေလာပါတယ်ပြီးတော့နှုတ်တွေထုတ်ရတယ်ပေါ့အဲဘုန်းကြီးတို့ဒီလိုလှုပ်တဲ့ခါမှလည်းဒီသင်္นานတွေပြီးမြောက်အောင်မဝိုင်းကူတဲ့ပုံကိုယ်တွေရှိလို့ဘုန်းကြီးတို့ဘာလဲဘလို့မှမဖြစ်နိုင်တဲ့ကိစ္စခုဆိုနိုင်ငံတကာကနေကြည့်လို့ရတယ်ပေါ့နော်ဘာဖြစ်လို့လဲဆိုဝိုင်းကူဒီအိန္ဒိပညာရှင်တွေတပ်ပညာရှင်တွေလည်းဝိုင်းကူပေးကြတယ်နောက်စာရိုက်တဲ့ပုံကိုယ်တွေလည်းဝိုင်းကူပေးကြတယ်အဲဒီလိုပညာရှင်တွေဝိုင်းကူပေးကျွမ်းကျင်တဲ့ပုံကိုယ်တွေဝိုင်းကူပေး စိတ်စိမ်လာရှင်ရလို့ဝိုင်းကူပေးတဲ့အတွက်ဒီသင်္นานကဟိုလားဒီပုံမှာပဲအဲ့ဒီပုံကိုယ်တွေကစူးစပ်ပြီးလောက်ကြတာလောက်လို့လည်းအောင်မြင်တာမလို့ရင်ဒါအောင်မြင်မှုကာယကမှုပဲဖြစ်ဖြစ်ဝစီကမှုပဲဖြစ်ဖြစ်လောက်တာပဲဖြစ်ပြောတာပဲဖြစ်ဖြစ်ကြံတွေးတာပဲဖြစ်ဖြစ်တရားအလောက်ကလေးကြတော့မနောကနဲ့မနောတော်တာမနောဝိညာဉ်နဲ့အဓိကခြားတယ်စိတ်တနုပ္ပန္နအဓိကခြားတယ်အဲ့လိုပြုလုပ်တဲ့မှုပါစူးစိုက်ပြီးလောက်မအောင်မြင်တယ် ဒါကြောင့်ခွန်ကြီးတို့ကစိတ်ဓာနုပါဒနာသင်တဲ့ပိုင်းထောင်ဝယောဂီတွေဆိုစိတ်ဓာနုပါဒနာပြောနေတယ်ဒီညလည်းဆက်ပြောအဲ့ဒါဒီတရားတွေ ਨੇ သိပြီးမှရှုမှတရားရှုမှတယ်ဝါယောဓာပဲရှုရှုဝင်လေတွဲလူပဲရှုယူစိတ်ကိုသိပြီးမှဟုတ်လားဝင်လေတွဲလူကိုသိပြီးမှရှုရင်ပုတ်ကတ်တယ်နော်စိတ်ဓာနုပါဒနာစိတ်ဓာနုပါဒနာအဓိကကြာနောက်ပိုင်းကျ ရှုမှတ်ပါများစိတ်ဓာနုပါဒနာလေးပါမှပို့ပြီးဆင်ပြေစပိုင်းတော့ကာယနုပါဒနာလိုအောင်စိတ်တော့ရှုရခဲ့ဒီလိုပဲမှတ်ထားပါတရားအောက်ဆက်ကြည့်လိုက်နော်ဇေယျနောက်မှပြောတရားတော့ဒါကတော့ရှင်းရှင်းလေးပါပဲဒီဟိုခုနကပါဠိတော်လေးနဲ့တိုက်ပြောရင်နော်နောက်လည်းပြောမှာပေါ့လောလောဆယ်ပါဠိတော်လေးဟိုဇာနာပစ္စည်းကပါဠိတော်လေးကြည့်လိုက်ပြီ ဇာနာပစ္စယောတိဇာနိငါနိဇာနာတံပြုတ်ကနာဓမ္မနာတာသမုဒ္ဒဇာနာပစ္စေနာပစ္စယောအဲ့ဒီပါဠိလေးပါ ရှင်းပြလိုက်နော်အဲ့ဒါဆိုရင်တော့ပို့ပြီးတော့နားလဲသဘောပေါက်လွယ်တော့အဲ့မှာဇာနိငါနိဆိုတာအကြောင်းပစ္စည်းတွေဘဝိတဝိစာတာပီတိဝေနာယိကေတာဇာနိတေကို၅ပါးပေါ့တကယ်တမ်းကျဇာင်္ဂါတွေကခုန အကုသိုလ်တွေမှလည်းဖြတ်ထားဖို့ဒီဟာတွေဝိတဝိဇာရပိတိဒုက္ခဧကဂရအကုသိုလ်လုပ်ငန်းတွေဒီလုပ်ငန်းတွေလည်းဖြတ်ထားဘူးအကုသိုလ်လုပ်တယ်အကုသိုလ်ပြောတယ်အကုသိုလ်အတွေးတွေဒါစာနေကနေပေါ့ဒီစံတရားတွေကသူ့ကျက်တက်တက်ပဲဖြစ်မှာသူသူ့ကြောင့်မို့ပါရီသူနဲ့အတူတူကစေတသိက်တွေစိတ်စိတ်စေတသိက်တွေပါပါလာရုပ်တွေစေစားရုပ်တွေလည်းပါလာ အကုသိုလ်လုပ်လို့ရင်အကုသိုလ်စေစားရုပ်တွေဖြစ်တော့ဟိုဒီပုဂ္ဂိုလ်ကပဋိသန္ဓေတီးလာဘုန်းကြီးတို့ပဋိသန္ဓေတီးလာပြီဆိုရင်ဟုတ်လားဒီကာမဘုံမှာပဋိသန္ဓေတီးတဲ့အတွက်ကာမသရတောင်းနာတဆိုင်တဲ့စိတ်တွေနဲ့တီးလာရင်ဒါပဋိသန္ဓေကံစားရုပ်တွေလည်းပါလာဒါပေမဲ့ဇန်တရားတွေထဲမှာကြာတွေးမိဆုံးဝိညာဉ်တရားတော့ဇမ္မထကုတာကိုပြောပါအဲဒီအကြောင်းအရာတွေလည်းနောက်တော့ပြောမယ်ပေါ့အောက်မှာလည်းမဆုတွေထောက်တာ မျိုးစုံရင်တစ်ချက်ချင်းနဲ့စိတ်85ခုကြည့်လိုက်ပြီစိတ်တွေကုန်ဖြစ်မြင်သေးသေးကြားသေးသေးနတ်သေးသေးစားသေးသေးထီးသေးသေးဒါပဲစာမဖြစ်တာဉာဏ်နဲ့စိတ်တွေကုန်လို့စာဖြစ်အကုသိုလ်စိတ်တွေပါနေစိတ်85ခုစေတသိက်ကခု52ပါးစေစာယုတ်တွေကမ္မစာယုတ်တွေအကြောင်းအကျိုးအနေနဲ့ဆက်ဆက်ပြီးဇာနာဖြစ်စီအနေနဲ့ဖြစ်ပါတော့နော်ဒါကြောင့်ကိုကြည့်လိုက်ဇာနေက ပါဠိပတ်ကဇာနာပစ္စယောတိဇာနေငါနိဇာနေငါနိဆိုတော့ကဝိတဝိဇာတာပိတိသူဝိတဝိဇာဝေဒနာဧကကရာဟုဝေဒနာဆိုဒီနေရာမှာဟိုဇံပိုင်းလေးတွေကြည့်လို့မရဘူးเนาะအကုန်လုံးအကုသိုလ်ပိုင်းမှာကြည့်ရင်သောမနတဝေနာပါတယ်အင်းဒေါမနတဝေနာပါတယ်ဥပ္ပခဝေနာပါတယ်ဇံပိုင်းလေးတွေကြည့်တော့ဒါကိုဒုက္ခဝေနာနဲ့ဥပ္ပခဝေနာပဲသုံးတော့ပရမဇံဒုတိယတတိယဇာထိရော သုဒ္ဓဇံတရားဒုက္ခဝေနာသောမနာတဝေပိစမဇံကြောင့်ပခဝေနာပစ္စကအနေနဲ့ပြောဧကဂရာဒါလေးတွေကြည့်ဘုရားဘာလို့လဲဇာနေငါနေဒါအကြောင်းတရားတွေပစ္စည်းတရားအကျိုးတရားကြတော့ဒီဇန်စိတ်ဇန်စေတသိက်လေးတွေကသူ့ကြည့်တဲ့တသက်ဘယ်တော့မှဖြစ်ဘူးလေသူ့ဖြစ်လာရင်တော့စေတသိက်တွေကပါလာစိတ်စေတသိက်တွေကဇာနာတံပြုတ်တကနာဓမ္မနာသူ့ရဲ့ရှင်မောရှင်ဘက် ဒွေပဇဝိညာဉ်တစ်ဆယ်ကတော့ဇာမထိုက်တဲ့အတွက်သူ့ကျင်လဲရတော့ဒွေပဇဝိညာဉ်တစ်ဆယ်ကျင်စိတ်85ခုဒီမှာကြည့်လဲကုသိုလ်စိတ်အကုသိုလ်စိတ်အကုန်လုံးပါတယ်ဝိပဿနာစေစိတ်52ခုဒါဇာနာတံပြုတ်တကနာဓမ္မနာဒါအကျိုးတရားတွေအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေဒါရင်လားဆိုတန်သမုဋ္ဌာနိဇာရူပနံနော်ဘုန်းကြီးတို့အာဟုသို့စိတ်တွေဖြစ်ပြီးတော့အာဟုသို့စိတ်စားယုတ်တွေဖြစ်တော့ ကုသိုလ်စိတ်တွေပြီးကုသိုလ်စေတစာယုတ်တွေဖြစ်တော့အခုဘုန်းကြီးတို့တရားတွေသင်ပြပြီးတော့ကုသိုလ်စေတစာယုတ်ကုသိုလ်တန်တွေထွက်နေတယ်ဟာမကျေနပ်မကျေနပ်တဲ့ဒေါသတန်ဒေါသစေတစာယုတ်တွေဒါထွက်တာပဲပရိသန်တွေယောဂါတော့ပရိသန်တွေတီးနေတာခါကတကားလည်းဖြစ်လာတယ်ဒီတန်နေစိတ်နဲ့ဒီကံစားရုပ်တရားဖြတ်လာတယ်။ဗုဒ္ဓခါမှာတော့ ပရိသနိခိုက်တံလေးပဲပရိသနိခပရိသနိစိတ်ဖြစ်တဲ့ခိုက်တံလေးကပရိသနိခပရိသနိရဲ့ဥပခိုက်တံလေးပရိသဉာဏ်နဲ့ချိန်ဟာဗုဒ္ဓခဗုဒ္ဓခမှာစေစာယုတ်တွေဖြစ်တယ်ဒီလိုမှတ်ထားအဲ့ဒါဇာနာပစ္စည်းနာပစ္စည်းရောဇာနာပစ္စယတတ္တိတွေကျေစုပြုတယ်ဒီလိုမှတ်ထားဒါတွေကတော့နောက်ဟိုဇံပိုင်းတွေထပ်ပြောအောင်လို့လို့စေတော့ဒီလောက်ခြေကမှတ်ထားမယ်အောက်ဆက်သွားကြည့်မယ်နော် ဘုန်းကြီးတို့အဲ့မှာမှတ်စုလေးကြည့်လိုက်ပါဆရာအောက်ကမှတ်စုလေးဆက်ကြည့်မှတ်စုကဒါနစာရကုသိုလ်ကောင်းမှု သူသက်စရာကိုမကောင်းမှုအကုသိုလ်တို့ဆိုင်ကယာနာများနာမပါဝင်ဒါနကုသိုလ်တို့သီလကုသိုလ်တို့နော်အဲဒီမှာじゃဆိုင်ကတွေမပါဘူးပေါ့ဗျာ ဌာနတွေလောက်နေတဲ့အခါကျဆိုင်ငါတွေမပါတဲ့ကစူးစိုက်မှုအာနေသူများတက်တတ်တဲ့မကောင်းမှုတွေနော်ပြီးတော့တိလဒုစရိုက်မှုတွေအာနေတဲ့စိတ်ဖြင့်ပြုလုပ်တဲ့ကိစ္စထီအောင်အောင်စူးစိုက်ပြီးပြုလုပ်တဲ့ကိစ္စမှာထီအောင်မှုအောင်မြင်မှုရှိတယ်လို့ပြောတယ်ဂိမ်းဆိုတာတို့ဘာတို့ရစူးစိုက်ပြီးလုပ်ဖဲရိုက်တာတို့မကြောက်ချတာစူးစိုက်ပြီးလုပ်တာ ဒါနကြတော့ပောပါပါလေးပဲနိသီလဆောက်တည်တော့လည်းပောပါပါလေးဆောက်တယ်ဘာမှဆူဆိုင်မှုမရှိဘူးဟင်အဲကြောင့်အဲ့ဓာတွေကြတော့ဒီဇန်တွေတော့အမကောင်းဘူးဒါမျိုးပြောချင်တာပြီးတော့ဇန်ငါနဲ့ဇန်အောင်မှခြေလိုက်ဝိတဝိစာရပီတိဝေနာယေကရာဒီတရား၅ပါးအာယုန်တစ်ခုတည်းစူးစိုက်မြင်နိုင်မှုကိစ္စတစ်ခု အစိတ်ပိုင်းအင်္ဂါများဖြစ်တဲ့အတွက်ဇာအင်္ဂါလို့ခေါ်တာနော်ဥမာပေတာတို့ဝင်ရိုးတို့ဘီတို့ကုတ်တို့ဇာတိကိုလဲရအင်္ဂါစိတ်ပိုင်းခေါ်လဲတစည်းမှာဝင်ရိုးတို့ဘီတို့အများကြီးပေါ့ဗျာဒါမျိုးလေးလဲမှာဟုတ်ပေါ့ကာတို့ယထာလို့လည်းဒီတိုင်းကာခေါ်တယ်ဆိုဘိန်းတွေရောအကုန် ကာတစ်ခုလုံးတစားရည်ပြလိုက်ကာမှမခုံနိုင်တော့အကုန်လုံးပေါင်းစုထားတယ်ဒါကာလို့ပေါ့လဲလဲတစားရည်ပြုတ်လိုက်လဲမှမခုံနိုင်တော့အဲ့ဒီဝင်ယူရပြီးတော့အကုန်လုံးပေါင်းစုထားလဲနော်ဒီကုဒီကုဒီကိုအင်္ဂါစိတ်ပိုင်းကာစိတ်ပိုင်းလဲစိတ်ပိုင်းဒီဇန်က၅ပါးတို့ရဲ့စုပေါင်းဆော်ရမှုကိစ္စကိုဇန်လို့ခေါ်တယ်ဒီ၅ပါးစုပေါင်းပြီးလှုပ်လိုက်တဲ့ကစုဆိုင်ပြီးလှုပ်လိုက်တဲ့ကိစ္စအောင်မြင်လာတယ် ဇံခေါ်တော့နော်အဲတော့အာယုတခုကိုစူးစိုက်နိုင်မှာဇံကတစ်ခုချင်းရကိစ္စမဟုတ်ဘူးနော်ဇံက၅ပါးလို့ရစူးစိမှုသူတို့စူးစိမှုစူးစိုက်မှုကြောင့်ဒါအောင်မြင်လာတာဝင်ရိုးတို့ပြီးတို့ကုတ်တို့ဆိုင် အင်္ဂါစိတ်ပိုင်းစူးစိတိဆောင်းမှုထားမှုကလည်းခေါ်တယ်လို့ပဲ အဲတော့ဇာရင်္ဂ၅ပါးထဲမှာဝိတေဝိစာရပီတိဝေဒနာရှေ့ဇာရင်္ဂ၄ပါးဟောအဲတော့မိမိဆိုင်ရာဆိုင်ရာခေစာဆောင်ရပေးဝိတက်ကဘာလုပ်ပြန်အာယုတင်ပြီးနောက်ရအောက်ပိုင်းမှာလည်းရေးတာဝိတက်ကအာယုတစ်ခုမှာတင်ပြီးတာချိန်ပြီးတာရွယ်ပြီးတာဝိတက်ခေတတိချိန်ပြီးတဲ့ချိန်ပြီးရရွယ်ပြီးတဲ့ ဝင်လေထွက်လေပဲပြေပြေဝါရောတော့ပြေမှတ်နေစေဒီပေါ်မှာတင်ပြီးချိန်ပြီးတဲ့ရွယ်ပြီးတဲ့သဘောလေးဝိတက်တင်ပြီးချိန်ပြီးတဲ့အာယုံပေါ်မှာဝိสารဗမ္မထတ္တဆင်ញင်တုံ့တတဲ့သဘောဝိสารအာယုံမှာဆင်ញင်တုံ့တလို့ဒီပေါ်မှာကတ်သွားပြီသပိတိယသဘောကြမှုလေးဖြစ်လာကတ်သွားတယ်အာယုံမှာစေကတ်သွားတယ်ဘောလို့တမာရီပေါ့တမာရီရလာပိတိယဖြစ်လာတာပိတိယလာခံစားမှုဒုက္ခမနာဆိုဖြစ်လာတာ အဲ့ဒီမှာတော့အဓိကကြတာတော့ဧကကရာဟော နောက်ဆုံးဆိုင်ကဧကကရာအာယုတကူရဲ့ဟိုမှာတွေ့ကနေလို့ဖြစ်အောင်ငြိမ်သက်စွာဖြင့်အာယုကိုစုစိုက်ထားနေတဲ့တတ္တိဇံဇံတတ္တိဖြစ်တယ်နော်ဇံဆိုတမာရီကိုခေါ်တာတမာရီဆိုဧကကရာပဲအဲဒီတော့ဒီငါးခုထဲမှာအဓိကကြတာဧကကရာ ဧကဂရအဓိကကဇန်တမာရီဇန်တမာရီနဲ့ဒါမျိုးကြောင့်ခေါ်ကြတာဘယ်တရားပဲလုပ်လို့နော်ဒီတမာရီလေးရအောင်လို့တမာရီရမှရှေ့ဆက်သွားလို့ရတမာရီမြပဲနဲ့သွားလုပ်နေနော်ဘာမှထူးခြားမှုဘာမှတုတ်တမှုမရှိဘူး။ဟောဆက်ကြည့်မယ်နော်မဆုလေးဇာယငါ၅ပါးနဲ့ခုနပါးဒါလည်းခုနပြောခဲ့ပြီ ဝိတဝိစာပိတိဝိနာဧကရဆိုင်က၅ပါးဝိနာစေတသိက်ကိုတစ်ပါးတွေဟူ၍တစ်ပါးတွေယူ၍ပေါ့နော်အဲမှာဟူ၍ဖြစ်နာယူ၍လို့ပြန်နော်ဘာတွေယူ၍ဆိုင်က၅ပါးလို့ဆိုတယ်ဘုန်းကြီးကလည်းတိတိနဲ့ကြီးတော့ရိုက်တယ်လို့ဖာလို့ခက်တော့အဲတစ်ပါးတွေယူ၍နော်၅ပါးလို့ဆိုရတယ်ဒါမျိုးလေးမှတ်ထားနော် ဝိညာဉ်ကိုခွဲခြားနိုင်တော့ဒုက္ခဒုက္ခသောဏတော့၅မျိုးခွဲပြားတယ်ပေါ့ဒါပေမဲ့လို့ဒီမှာကဗဒွေးပဇောဝိညာဉ်30ဒီဇာမထိုက်တဲ့တရားဖြစ်နေအဲကြောင့်ဟိုသိညိုဒါတွေကြတော့သိညိုတွေလေ့လာထားတော့သိညိုမှာကြတော့ခုနမိတ်တကသင်္ဃာမှာဗာမိတ်တာလေပိဇဝိညာဉ်နဲ့ဇာနေငါနီနလပန်ဒီဒွေးပဇောဝိညာဉ်30ဇာင်ကမထိုက်ဘူးဇာင်က မပတ်သက်ဘူးအဝိရိယတုပလာနိဝိရိယမဖြစ်တဲ့ဟာတွေအာယိစိတ်တွေမဂ္ဂမအာယိတုကေတုဘိုက်ကနေနလဘနိဇာမထိုက်ဇာမထိုက်ဘုံမထိုက်မဂ္ဂမထိုက်တဲ့တရားတွေမှာ ပြောပြသွားဒွိပဇဝိညာဇာမထိုက်ဘူးအဲ့ဒီဒွိပဇဝိညာ30ထဲမှာဘာပါနေတော့ဒုက္ခဝိနာတို့ဒုက္ခဝိနာဟုတ်လား ကာယဝိညာဉ်တွေဆိုဒုက္ခတာဝကဝိညာဉ်ဒုက္ခတာဝကဝိညာဉ်အဲ့ဒီမှာနှစ်ခုဖယ်ထုတ်လိုက်ဒုက္ခနဲ့ဒုက္ခဖယ်ထုတ်လိုက်ဘာကြံတော့ဒေါမနတာဒေါမနတာဥပ္ပခါဒါပဲကြံတော့နော်အဲတော့ဝေဒနာ၅ပါးထဲမှာဒုက္ခဒေါမနတာဒေါမဥပ္ပခါဒါကြောင့်ဝေဒနာ၃ပါးကိုခွဲယူလိုက်ရင်ဆိုင်က9ပါးဒါဖြစ်တော့ဒါခုနသင်္ကြန်ကပြောခဲ့ပြီဒါက9ပါးဖြစ်ပုံနော် ၅ပါးဖြစ်ပုံ၅ပါးကြာဒီသောမနတာဒေါမနတာဥပေက္ခဝေဒနာတစ်ခုတည်းယူရင်ငါဆိုင်က၅ပါးဖြစ်သွားဒီဝေဒနာလေးကိုပဲခုနဝေဒနာ၅မျိုးရှိတယ်ဝေဒနာ၅မျိုးရှိတဲ့အခါကျတော့ဒွေပိဇဝိညာဉ်တစ်ဆယ်ဟာစံတိုက်ဖို့ကိုစံထိုက်တဲ့တရားမဟုတ်တကဒွေပိဇဝိညာဉ်တစ်ဆယ်မှာအဲသကုညင်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ဒါဥပေက္ခဝေဒဒီဥပေက္ခဝိနာပင်ပါမယ်ဉာဏ်ဥပေက္ခဝိနာပါရဥပေက္ခရော့မတော့ဥပေက္ခဥပေက္ခပဲ ဥပေက္ခလို့ရှိနေအောင်ပါကာယဝိညာဉ်ကြတော့ဒုက္ခဒုက္ခဖြစ်နေတဲ့အတွက်ဒီဒုက္ခဒုက္ခဖယ်ထားလိုက်အဲတော့ဝေဒနာသောမနတာဒေါမနတာဝိခဝေနာဒါကြောင့်ဇန်အင်္ဂါတွေကကြည်ရင်ခုနှစ်ပါးတရဂုံအနေနဲ့ကြည်တော့ဒါကိုဝေဒနာအနေနဲ့ယူလိုက်တော့ဇန်က၅ပါးဒါလေးတွေကြည်ပြီးတော့ဘုန်းကြီးတို့ဗာတိရလဲဟောဇန်ဆိုတော့ ကုသိုလ်ရာတွေဖြစ်တာမဟုတ်အကုသိုလ်ရာတွေဖြစ်တာပဲဒါမျိုးလေးအောက်မှာဆက်ကြည့်လိုက် အောက်ကအဓိပ္ပာယ်လေးရတော့ဥပမာလေးတော့ပုံတွင်ထင်ရှားတော့ဇာရသဘောတရားလေးတာပါလေသစ်ပင်ဟောတို့တောင်ထိပ်ပေါ်အဲ့ပေါ်တက်ရောက်တဲ့ပုံကောပေါ့သစ်ပင်ပေါ်တက်ကြည့်မယ်တောင်ထိပ်ပေါ်တက်ကြည့်မယ်ဟောမြင်ကွင်းညာပို့ပြီးတော့ရှင်းရှင်းလေးလေးမြင်တရားလည်းမြင်တာဘယ်ပါကြည့်ထူးဆန်းနေတာမြင်ကွင်းညာမြင်ပြီးတက်ကြည့်လို့ကောင်းတယ် အဲ့ဒီရာဟုတုအမျိုးမျိုးသောထူးဆန်းတဲ့ရာဟုတုကိုယ်တိုင်ကြည့်မြင်ရတယ်အဲ့ဒီကိုမြင်ရတဲ့ဟာတွေကို မမြင်ရတဲ့ပုံကိုယ်တွေကိုလည်းကိုကပြန်ပြောပြနေတယ်ဒီတူပဲတဲ့ဝိတဝိသတာပီတိဝေနာဧကဂရာဆိုဇန်တရားတွေက အာယုန်တစ်ခုကိုဟုတ်လားမိမိတို့လည်းစူးစိုက်ယူနိုင်တယ်အာနာဝနာအာနာအာနာဝနာအာယုန်ဒါလည်းမိမိကိုယ်တိုင်လည်းစူးစိုက်ယူတယ် သူနဲ့အတူဖြစ်တယ်သူတို့ကဒီစေတသိက်ဆိုတာကသူ့ကြံမဖြစ်ဘူးလေစိတ်တွေဖြစ်ရစိတ်ဖြစ်စေတသိက်ဖြစ်မယ်စေတသိက်ဖြစ်စိတ်ဖြစ်တယ်သူနဲ့အတူဖြစ်တဲ့ဖြစ်ဖက်တရားတွေဆိုစိတ်စေတသိက်တရားတွေအဲ့ဓာတွေကိုလည်းသူတို့ကိုလည်းဆုဆိုင်ဆုဆိုင်ကိုဒီဇာနာတတ္တိဖြင့်ကျေစုပြုနော်သူတို့ကိုယ်တိုင်လည်းဆုဆိုင်တယ်ကြံတဲ့သူတို့နဲ့အတူတူပဲဖြစ်တဲ့စိတ်စေတဲ့ဆုဆိုင်အောင် လှုပ်ပေးတာဒါဇာနာတတိကဒါကိုကျေစုပြုတယ်ခေါ်တာပေါ့ဗျာအကြောင်းဝိတဝိဇာရမိတိဝေနာနော်ဒီတရားတွေကကုညီများပြီးတော့ဧကဂရာကြာရတမာရရနေတာအတူဖြစ်ပဲတရားတို့လည်းထိုအာယုံမှာဆွေးမြဲစွာအာယုံပြုကြတယ်ဧကဂရာရအောင်ပေါ့နော်ဧကဂရာဆိုအာယုံတွေစိုက်ကြတာတော့ အဲ့လိုဆက်ကြသွားပြီဆိုရင်ဝိတဝိဝိတဝိဇာရပီတိဝေနာပေါ့သူတို့ကလည်းသူတို့လှုပ်သူတို့လှုပ်လိုက်တာလှုပ်လိုက်တဲ့အခါကျအနုရဲ့စူးစိုက်ကြသွားပြီဧကတာတမာရီရသွားတော့တမာရီရသွားပြီဆိုရင်ကြံတဲ့သူတို့သူတို့နဲ့တူတကွာဖြစ်တဲ့သာသမေတာရှင်ဘောရှင်ဘက်တရားတွေပေါ့စေစေပိပိတရားတွေတရားယူမှာဆွဲမြဲစွာဆုဆိုင်ကြအာယုံပြုဒီလိုလေးမှတ်တာဒါကိုဇံလို့ခေါ်တယ်ပေါ့နော် အောက်မှာဆက်ကြည့်မယ်ဇံဃာတို့ရဲ့စွမ်းရည်များဝိတက်ဆိုတာကဘာလဲဆိုအတူ ဖြစ်ဖက်တရားတို့အာယုသူရှေ့ရှုတင်ပေးခြင်းချိန်ပေးခြင်းရွယ်ပေးခြင်းသဘောတတ္တိရှိတယ်အာယုစိတ်ကအာယုနဲ့မြဲစွာဆွဲဆွဲမြဲစွာနေအောင်လောက်တဲ့သဘောလေးဒါကကုသိုလ်ရာမှာဖြစ်အကုသိုလ်ရာမှာဖြစ်ဖြစ်နော်လောက်ပေးတဲ့သူကမှတ်ထားတယ် အကုန်လုံးရေပုံရခြုံပြောတယ်များပြင်သိနေတာဇံပိုင်းကိုသိနေတော့ကုသိုလ်ရမှာပဲကိုကသိနေတာဟိုပြီးတော့စိတ်ပိုင်းမှာကျတော့ဟိုဇံဆိုရင်ကောင်းတဲ့ຢာတော့ပဲဒီလိုပဲသိတာမကောင်းတဲ့ຢာတွေမှာလည်းရှိတယ်ဆိုတော့ပဋ္ဌာန်းလိုပါလို့အတိအကျဟောတာဒါကြောင့်မိတ္တကသင်္ဃာတို့ကြဒါကိုပြန်ပြောသွားဝိสารဝိสารကြဘာလဲဆိုဝိတက်က တင်ပေးချိန်ပေးရွယ်ပေးလဲအာယုမခွာရအောင်ရဝဲနေဒီအာယုကိုဖမ္မတတဆင်ញင်တုံ့တက်နေတဲ့သဘောပညာဆန်တယ်ပေါ့ဗျအဲတော့စိတ်ကိုအာယုနဲ့ကောင်းစွာမြဲစွာအတူနေစေဘူးဝိတက်လုပ်ပြီးတော့အာယုမှာသူကဆွဲအောင်မြဲမြဲပြီးနေစေတော့ပီတိကြတော့ဒီဝိဇာရဖမ္မတုံ့တက်ထားတဲ့အာယုမှာသူကနှစ်သက်သဘောကြမြတ်နှုံးနေ နေတဲ့သဘောကြနေခွာမခွာတော့ဘူးဒီပေါ်မှာမကတ်နေလို့နေတဲ့သဘောကြောင့်ပြုတ်တတ်တဲ့သဘောပဲအဲဘုန်းကြီးတို့တရားရှိမှလို့ဒီအာယောမစေကတ်တယ်ကိုသဘောကျတယ်နေတဲ့ဘောမှတ်လို့ကောင်းလာတယ်ပေါ့ဗျာရှုမှတာကောင်းအကြောင်းတမာရိယအောင်မှတ်ခိုင်းတာအဲ့ဒီရွယ်ချက်ပါတမာရိယတော့သူမစိနေအောင်လည်းကတ်သွားပြီအော်တော်တော်ရှုမှလို့ကောင်းလာပြီတဏှာကြီးဆိုလည်းဘာမကြောင်နှစ်နာရီဆိုလည်းဘာမကြောင် သုံးလေးနာရီဆိုဒါလေးပဲထိုင်နိုင်တာတမာရီမြောက်ရင်ပေမှတ်တာမျိုးတော့သိမကြိုက်ဘူးပေါ့နော်တမာရီရလို့တမာရီတွေကကောင်းလာပြီဆိုမှအဲ့ဒါမျိုးရှုတာမျိုးဆိုရင်တော့ဒုက္ခဝင်တာရှုတာမျိုးဆိုရင်တော့ကောင်းတမာရီမြောက်နဲ့ပေရှုတဲ့အခါကျမခံမရနိုင်ဖြစ်ဒေါသတွေပိုဖြစ်တတ်တယ်လောဘတွေလည်းပျောက်ခြင်းနဲ့လောဘတွေလည်းဖြစ်တတ်တယ် အဲဗိတိကဗမာထရဆင်ញံသုံးသပ်နေတာလေးကိုနှစ်သက်သဘောကြမြတ်နှုတ်သွားပြီဆိုရင်ဘာဖြစ်လာလဲဗိတိနှစ်သက်မြတ်နှုတ်ရအာယုံ ကောင်းလားကောင်းတဲ့အာယုံဆိုကောင်းအောင်ခံစားတယ်မကောင်းတဲ့အာယုံဆိုမကောင်းတဲ့ခံစားတယ်လေလာတန်သာအာယုံလေလာတန်သာခံစားနေတဲ့သဘောတတ္တိလေးကဝေဒနာပဲဒီကတော့စိတ်ကိုအာယုံနိုင် ကောင်းဆိုတာပေါ့နော်သူကပါလေကောင်းတာပဲဖြစ်မကောင်းတာမြတ်လက်တာအာယုံမှန်သမျှခံစားခြင်းဖြင့်ဆွဲမြဆွဲမြစွာနှောင်ဖွဲ့ထားနော်ပိဋိကြဒီအာယုံနှစ်သက်အောင်ပြုတာသူကြတော့ဒီခံစားခြင်းဖြင့်နော်ဒီခံစားမှုကလည်းခက်တယ်ကောင်းတာခံစားတာရှိတယ်မကောင်းတာခံကောင်းတာလည်းကောင်းတာလည်းခံစားနေကြတာမကောင်းတာလည်းမကောင်းတာလည်းခံစားတာ ဒါကြတော့ကိုယ့်ရဲ့အစ္ဆာတရားနဲ့စိတ်နဲ့ဆိုင်တယ်သူကြိုက်တိုင်းကောင်းတယ်တချို့အရက်တွေပါတောက်ကြတယ်ကောင်းတယ်လည်းပြောဟောလားမျက်နှာကိုရှုပ်မယ်ဒါပဲဒီရတာသူ့ကိုဆွတ်မဲ့စေတော့မျက်နှာတော့ရှုပ်တယ်သူကြိုက်တယ်ပြီးတော့ဧကကရာဟောဒီဝိနာခံစားအာယုံမလုံးမချက်ငြိမ်သက်နေတဲ့သဘောတတ္တိဒီဘုမှာ ကပ်ပါတီပါမြဲပါအဲလိုတီးနေအောင်စိတ်ကောင်တကယ်မပြတ်မနဲ့မလုံးမချင်းငြိမ်သက်တီးငြိမ်နေအောင်ပြုလုပ်ထားတဲ့သဘောလေးပါအဲလိုနဲ့သဘောတတ္တိတွေပြည့်စုံဆိုင်ရာဆိုင်ရာသဘောတပြည့်စုံတဲ့ဆိုင်ရာ၅ပါးတွေဟာစိတ်ကိုတည်ငြိမ်အကောင်းပြီးစိတ်ကိုထမြောင်ပြုလုပ်ပေးတယ်စိတ်တကူတွေထမြောင်ဆိုစံတွေတစ်ခုတစ်ခုပေါ့ဗျာအစင်မြင်တော့ပြုလုပ်ပြန် အဲ့ထောက်ပန်ကစိတ်တွေကလည်းပို့ပြီးထက်သန်အကောင်းတာအဲ့ဒီဇန်သမารီတွေရလာတဲ့အခါသမာဓိတွေရလာတဲ့အခါကျတော့စိတ်ရဲ့ဆန္ဒအတိုင်းဖြစ်တာလည်းအများကြီးရှိတယ်နော်သမာဓိအကောင်းလာရင် ကိုယ်အကြောင်းကိုလည်းပြန်မြင်နိုင်စွာတတ်တည်ရှိတယ်သူများအကြောင်းတွေလည်းမြင်နိုင်စွာတတ်တည်ရှိတယ်တတ်တည်ဖတ်ပဲပြောလိုက်မှန်းနေတတ်တယ်အဲ့ဒါမျိုးကိုယ်အကြောင်းကိုလည်းပြန်ကြည့်နေမြင်နိုင်တာသူများအကြောင်းပြန်ကြည့်နေမြင်နိုင်တာ ဇန်သမารီအာကောင်းတို့ရဲ့ဇန်သမารီတွေနဲ့ဖျောက်ပူလာလို့ပါလို့လောက်တာရှိလို့ပြီးမှအောက်ဆက်ကြည့်မယ်ဒွေပဇောဉ္ဇဉ်တွေ30ဒီဇန်တတ္တိတွေကျေစုမပြုရင်ခုနရှင်းတာတော့ပိဇောဝိညာဉ်နေဇာနေငါနေနလဘာနေပိဇောဝိညာဉ်ဒွေပဇောဉ္ဇဉ်30တော့မှဇိုင်ငါတွေကမရနိုင်ဘူးဒါပြောတာ ဒုဇဝဉ္ဉ္တွေဆက်ဆက်သကုဉ္ဉ္တွေသောတာဝဉ္ဉ္တွေကာဏဝဉ္ဉ္တွေစေဝဝဉ္ဉ္တွေကာယဝဉ္ဉ္တွေသကုဉ္ဉ္တွေဆိုတာမြင်သိစိတ်ပြောတာပါသောတာဝဉ္ဉ္တွေဆိုကြားသိစိတ်ကာဏဝဉ္ဉ္တွေဆိုအနန္တိစိတ်စေဝဝဉ္ဉ္တွေစာသိစိတ်ကာဝဝဉ္ဉ္တွေကိုဋ္ဌိသိစိတ်ဒီဟာဒီဒီစိတ်တွေကြတော့ဒီဝိတဝိဇာတာစာရည်တဲ့ဒီဇန်တရားတွေက စူးစိုက်တင်ပေးချိန်ပေးတာမလုပ်ဘူးကိုကမျက်စိအကြည့်ယုံလည်းရှိမယ်ရှေ့ကအဆဲအောင်လည်းရှိမယ်ဆိုရင်အင်းသိစိတ်ကတန့်ဖြစ်တာပဲဒီဝိတ္တတွေဝိရလောဝိသတာလောက်ပေးစရာမလိုဘူးနော်ကို့မှာမျက်စိနားလျာကိုဒီအကြည်ဓာဘာဘာရှိမယ်ပြီးတော့ အစင်းတို့အတန်တို့အနံတို့အရာသာတွေ့ထိဒီအောက်6ငါးပါးလည်းရှိပြီဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိလာရင် မြင်သိစိတ်ကဖြစ်တာကြားသိစိတ်ဖြစ်ပေါ်လာမှာအနံသိစိတ်စားသိစိတ်ထိသိစိတ်ဒါတွေကတွဲသူဖြစ်ပေါ်လာတယ်ဒါကြောင့်မို့ဇာနာတတ္တိဖြင့်ခြေစုမပြုတ်နိုင်ဇာနာတတ္တိခြေစုပြုတ်နိုင်တယ်ဆိုသူတို့ကဒီ ပြုလုပ်ပေးနေမှာစုဆိုင်ပေးနေဝိတဝိสารပိတိဒုက္ခပိတိဝိနာယကဒီတရားတွေကစုဆိုင်ပေးမှဇာနာတတ္တိခေါ်တာဒီစိတ်ကြတော့ဒီဒွေဆောင်ရဲ့တစ်ဆယ်စိတ်ကြသူတို့ကလုတ်ပေးစရာမလိုအလိုလိုနေနဲ့အာယုန်နဲ့ဓာရဓာရနဲ့အာယုန်ပေါ့လေပေါ့ဆောင်တက်စရာအလိုလိုမြင်သွားတာပဲကြားသွားတယ်မြင်သိသွားတယ်ကြားသိသွားတယ်အနံ့သိသွားမယ်စားသိမယ်ထိသိမယ် ဒါကြောင့်မို့ဒီတွေ့ပိဿဝိညာဉ်30ဟာဇာနာတတ္တိဖြင့်ကျေစုမပြုတ်နိုင်ဘူးဇာနာဇိုင်ငါတွေမရနိုင်ဘူးဆိုလိုတော့စေတကုဖြစ်လာတော့ခြားစေတများဖြင့်ဇန်စေတများလည်းတူဖြစ်နေကြကြောင်းဇိုင်ငါတရားတစ်ခုကပစ္စည်းဖြစ်လျင်ဉာဏ်နဲ့ဇိုင်ငါနဲ့တူဖြစ်တဲ့စိတ်စေတဉာဏ်နဲ့ဇိုင်ငါစေတများခြားစေစေစများပစ္စုပန်တရားဖြစ်ကြတယ်ခုနက ဒါကကုသိုလ်စိတ်ပဲဖြစ်ဖြစ်အကုသိုလ်စိတ်ပဲဖြစ်ဖြစ်ပေါ့ဗျာတခုခုကဟိုပစ္စည်းဖြင့်ဉာဏ်နဲ့တရားတွေပစ္စုပန်တရားဖြစ်တယ်လို့ပြောအောက်ကဥပမာလေးနဲ့ထိုးပြလောဘစိတ်တစ်ခုဆိုလောဘစိတ်ချက်ခုရှိလိုက်တယ်လောဘစိတ်တစ်ခု လောဘသောမနတာဟုထေရတံမြုပ်တစ်ခုဆိုပါအဲ့ဒီမှာစေတသိက်ကဘယ်လောက်ရှင်းလဲ16ပါးရှင်းတယ် လောဘစိတ်ကြောင့်စေစားရုပ်တွေဖြစ်တယ်အဲ့ဒီလိုဒီလောဘစိတ်စေတသိက်စေစားရုပ်တွေအတူဖြစ်တယ်အဲ့ဒီထဲမှာဝိတက်တွေပါတယ်ဒီဝိတက်ကပစ္စည်းဖြစ်နေကြံတဲ့လောဘစိတ်တစ်ခုရဲ့ဝိတက်မှာကြံတဲ့စေတသိက်၁၈စေစားရုပ်တွေပစ္စယုတ်ပါကျန်တဲ့နေရာတွေလည်းဒီတိုင်းမှလိုက်ခွဲရမှာဒါနမူနာခွဲပြတာ အဲ့ဒီနီးတူစွာပဲကြံတဲ့ဝိစာရတို့ပီတိတို့ဝေဒနာတို့ဧကကရာတို့ဒါတွေလည်းဒီဟာတွေတစ်ခုတစ်ခုအသေးသေးရလဲဝိစာရပစ္စည်းဖြစ်မဲ့ကြံတာတွေကကြံတဲ့စိတ်စိတ်တိတ်ဒီဟာတွေကပစ္စုပန်ပေါ့ပီတိယပစ္စည်းပြန်ကြံတဲ့စိတ်ပီတိမှာကြံတဲ့စိတ်စိတ်တရားတရားတွေကပစ္စုပန်ပေါ့ပစ္စည်းပစ္စုပန်လို့ခွဲသွားမှာ ဝိညာပစ္စည်းတရားဆိုဉာဏ်နဲ့စိတ်စိတ်တိတ်တရားတွေပစ္စယုပ္ပဧကဂရပစ္စည်းတရားဖြင့်ဉာဏ်နဲ့စိတ်စိတ်တိတ်ဧကဂရဉာဏ်နဲ့ဧကဂရမှာတပါဉာဏ်နဲ့စိတ်စိတ်တိတ်တရားဖြင့်ပစ္စယုပ္ပအဲ့ဒီလိုခေါ်ရမယ်အကြောင်းအကျိုးဖြစ်နေတဲ့သဘောမျိုးပေါ့ဒါကြောင့်မို့တခြားမှာလေဘယ်စေဤပဲဖြစ်ဖြစ်သူနဲ့အတူပြည့်တဲ့စေတသိက်လေးတွေကြည်ပြီးတော့ဒီလိုပဲခွဲခြားရအောင်ဒါကတော့ဗုဒ္ဓခါကျေစုပြုပုံပြောတယ်နော် ဥရိခါဆိုဒါဗိဓမာသင်္ကေတိအထံတရားတွေခန္ဓာနာဘူးတော့ဒါလေးအကြောင်းပါပေါ့ပရိသန်နေတည်တဲ့ခိုက်တံပရိသန်စိတ်ရဥပခိုက်တံလေးပဲပရိသန်နေခါခေါ်တာကိုအဲဒီဥပချင်တဲ့ထီကနေတော့မသိမချင်းကာလတံပုတ်တိညာဆိုအပြင်တိကြတာနားလေတာတုတ်တန်နီးနဲ့နားလေတော့မိဘနေမှာနေနေတာပရိသန်နေခါထင်တော့ မိုးရလာမှာပုဒ္ဓိကဒီလိုထင်တာမဟုတ်ဘူးနော်ဖေဓမာလိုပါတော့ပရိသနေတီးနေတဲ့ဥပခိုက်တန်လေးပဲပရိသနေခါကျန်တဲ့ချိန်ကျရင်ပုဒ္ဓိကဖြဲသွားတယ်အဲတော့ပရိသနေခိုက်တန်လေးမှာဆိုရင်တော့ဒါကမ္မဇာယောကဖြဲတော့အဲ့ဒီခိုက်တန်မှာကျတော့ဒီဝိတက်ဆိုပါတော့အဲ့ဒီပရိသနေတီးနေတဲ့စိတ်တွေမှာဝိတက်က ပစ္စည်းယူမယ်ဆိုရင်ဒီဝိတေခြင်းနဲ့စိတ်စိတ်တိတ်တွေကံစားယုတ်တွေဒါပရိသတ်တွေခိုက်တန်တွေကိုပြောတယ်အဲ့ဒါပစ္စယုတ်ပံဟောဗုဒ္ဓိကာရောက်တော့စိတ်စားယုတ်တွေဖြစ်လာအဲ့ဒီခါကျတော့စိတ်စားယုတ်ပြောရတာဒီလိုမှတ်ထားမယ်နော်အောက်ကိုဆက်ကြည့်မယ်ဆန်စွမ်းရင်ねဘုန်းကြီးတွေမှာကြည့်လိုက်ဆိုင်သာတွေ ဇန်ဆွမ်းရည်ရှိတော့စိတ်များဒါလေးခေါင်းစည်းတတ်တာအဲခုနကအလေးပဲပြန်ရှင်းတာပါပဲစိတ်89ပါးရှိတယ်တွေးစုံရင်တရားတော့ဝိတုအာယုံထိတွေးစုံထိကံမှုအာကြည်တဲ့ပင်ကိုပါမြဝိတကတင်းစရာမလိုဝိစာရလည်းတုံးစားစရာမလိုတဲ့အတွက်ဆိုင်ကမထိုက်ဘူးစံမထိုက်ဘူး ဉာဏ်နဲ့စိတ်59ပါးနဲ့စံတတ်တွေကျေစုပြုနိုင်တယ်ခုနဒွေပိဇဝိညာဉ်တစ်ဆက်ကြဝိတ္တဝိစာကအလုံးလုံးဆောင်လို့ဝိတုအာယုပေါ့ဝိတုဆိုဓာရဆိုဝိတုလို့လည်းခေါ်တယ်သကုဝိတုသောတာဝိတုကနာဝိတုစေဝဝိတုကာယဝိတုဓာရ6ပါးနော်ဓာရ5ပါးပေါ့အာယု6ပါးပေါင်းစုံတိုက်ဆိုင်ပြီးဒီမြင်သေးစေကြားသေးစေကဖြတ်တာဒါကြောင့်သူဇံလို့ပြောလို့မရဘူးကြံတဲ့စိတ်တွေပဲ စံတတ်တည်ပြီးကျေစုပြုနိုင်တယ်အော်ဘုန်းကြီးတို့ဗိဓမ္မာတသင်္ဃာကြတော့မေဂုစိတ်29ပါးစံစိတ်ဆိုပြီးသိကြခေါ်အကြောင်းမှာကာမစိတ်တွေကြတော့အကြောင်းတိုက်ဆိုင်များဖြစ်နိုင်တယ်မေဂုစိတ်တွေကြအကြောင်းတိုက်ဆိုင်များမဖြစ်ပေါ်နိုင်ကြဘူးစူးစိုက်ရှုနေမှသာလျှင်ဇံဆိုတာဖြစ်တော့ ဘာမှစိတ်တွေကြတော့ဟုတ်လားမြင်ရင်လည်းလောဘဖြစ်မယ်ဒေါသလည်းဖြစ်နိုင်တယ်ကုသိုလ်လည်းဖြစ်နိုင်တယ်အကြောင်းတိုက်ဆိုင်ရင်လည်းဒီကုသိုလ်ဖြစ်တာမကုတ်စီတွေကြဒီအကြောင်းတိုက်ဆိုင်ရင်လည်းအလုံးမှမဖြစ်နိုင်စူးစိုက်ကို ရှုမှဆိုင်ကလေးတွေပေါ်လိုက်ဇံဆိုတာကရလာရှုဆိုင်မရှုနိုင်သေးရှုဆိုင်မဖြစ်နိုင်သေးရတော့ဇံလို့ခေါ်လို့မရ ပြီးတဲ့အခါကျတော့ဒီဆိုင်ငါတွေကပေါ်လာတဲ့အခါကျလည်းကာမိဆန္ဒနိဝရဏတွေနိဝရဏတွေဝေးกว่าနော်ပေါ်လာဒီဇန်ငါးတွေပေါ်လာဇန်တရားတွေဖြစ်လာရင်လေကာမိဆာစစီလိုပဲကာမိဆန္ဒစတဲ့နိဝရဏတွေနော်ဒီမှာဝေးกว่าနေတဲ့အတွက်ကင်းနေတဲ့အတွက်ဒီပါကြာကြာကြီးတည်နိုင်တယ်ဝေးခမလားဓမ္မစံရတဲ့ခိုက်တာဘယ်လိုလဲကြာကြာတည်နိုင်တော့ ဟိုလိုခဏလေးကာမစိတ်တွေကြာအဲ့လိုမဟုတ်ခဏဒီပါအာယုံပြောင်းတော့ကုလောဘဖြစ်တယ်လောဘဖြစ်တယ်ဒေါသဒေါသဖြစ်တယ်ပြောင်းလဲမြန်လောကုတ္တရာစိတ်တွေကြာနိဗ္ဗာန်အာယုံတစ်ခုထဲမှာစူးစိုက်တက်ဝယ်ပြီးဖြစ်နေတဲ့အတွက်သူ့ကိုလည်းဇံလို့သိကြမခေါ်နိုင်အဲ့လိုလေးခွဲခြားမှတ်တာနောက်အောက်ကိုဆက်ကြည့်မယ်နော်ဇံစွမ်းရည်တတ္တိနှမျိုး ဒီမဲကုတ်စိတ်မှာရှိတဲ့ဝိတ္တဝိဇာကပီတိဝေနာယကတာဆိုင်က9ရပ်အဲ့ဒီမှာရှိတဲ့ဆိုင်ကမဲကုတ်စိတ်မှာလည်းဝိတ္တဝိဇာပီတိဝေနာယကကတာဒါတွေပါတာပဲရှင်းတာပဲနော်ကာမစိတ်တွေမှာဒီဟာတွေကမရှင်းဘူးလားရှင်းတယ်နော်နော်ဝိတ္တဝိဇာကပီတိဝေနာယကဒါတွေကပါတာပဲအဲ့တော့မဲကုတ်စိတ်မှာရှိတဲ့ဒီဆိုင်ကနဲ့ကာမစိတ်တွေမှာရှိတဲ့ဆိုင်က၅ပါး စွန့်ရည်တတ္တိချင်းမတူဘူးမဂုတ်စိတ်မှာရှိတဲ့ဇိုင်းက၅ပါးကြတော့အာယုံကိုစူးစိုက်ပြီးတော့ရှုနိုင်တယ်အာယုံအကတ်နိုင်တယ်ပေါ့ဗျာစူးစိုက်တော့အာယုံကတ်ထားနိုင်တယ်ဒါကိုပြောပြောစံကြည်ပဲနိဝေတရားတွေကိုဖယ်ရှားနိုင်တယ်ကတ်သွားပြီဆိုဒီနိဝေနတရားတွေကမရှိတော့ဘူးညာသူကဖယ်ပြီးသားဖြစ်သွားအဲ့လိုကိစ္စနှမျိုးဆောင်ရွက်နိုင်ဒါမဂုတ်စိတ်မှာရှိတဲ့ဇိုင်းက၅ပါးရဲ့တရားပြောတာ အောက်ဆက်ကြည့်လိုက်နော်အောက်ကကာမစိတ်မှာရှိတဲ့ဇိုင်းကားကြီးကြအာယုံတော့စူးစိုက်တာနော်ဖဲရိုက်တယ်ဆိုဒီအာယုံမှာစူးစိုက်တာငါများတယ်ဆိုဒီအာယုံမှာဟိုကလေးတွေဘလောက်ဆော့တဲ့ကလေးဖြစ်လို့နေဟိုဂိမ်းလေးပြလိုက်ဒီမှာဟိုငြိမ်းနေတာဒါပေမဲ့လို့ဒီသူ့ရဲ့စัจဂျမန်ဒီဝတရားတွေဖယ်ရှားနိုင်လားမဖယ်ရှားနိုင်ဘူးဟုတ်လားဂိမ်းကြီးနဲ့ကလေးဟိုစိတ်ဆိုးတာဒေါသဖြစ်တာဟုတ်လား ဒါမျိုးတွေသူခင်ကသူရှုံးသွားဒေါသတွေဖြစ်ဟောသူကနိုင်သွားရင်ဟိုသူကဝမ်းမြောက်ဝမ်းသာတွေဖြစ်တော့လောဘတွေဒေါသသူကလောင်မကျွမ်းပို့ပြီးတော့အကောင်းစေကာမစိတ်ရှိပဲကာမစိတ်မှာရှိတဲ့ဆိုင်ကကြာအဲ့လိုကြွာချချက်ဒီအောင်တော့စူးစိုက်နေတာဒီနိဝေဒတရားတွေကဖယ်ရှားတာ လောင်ကျွမ်းပြတာမရှိဘဲနဲ့သူကတိုးပွားနေအဲ့လိုမျိုးပို့ပြီးအကောင်း ပြီးတော့လေဘာဖြစ်လာလဲဒီကာမစိတ်တွေအာယုမျိုးမျိုးပြောင်းရွှေ့အခုလောဘဖြစ်လဲတောကြဒေါသဖြစ်လဲဒါမျိုးဒီဇိုင်းငါရဲ့စွန့်ရည်တက်တွေနှစ်မျိုးလုံးမပြည့်စုံဒါကြောင့်ဒီကာမစိတ်တွေတကယ်ဆန်စိတ်လို့မခေါ်ရဘူးဇန်ရဲ့စွန့်ရည်နှစ်မျိုးတက်တည်ရမဲကုစာဇန်စိတ်အစစ်လို့ခေါ်ရတယ်ဒီကနဗိဓမာတာတင်္ဂါလို့ပါလို့ဒီလိုပြောတာဟုတ်ရဲ့ နော်ဇိုင်ငါတို့ရဲ့လောင်ကျွမ်းဖယ်ရှားမှုစွန့်ရည်ဒါလေးကြည့်ကြအောင်အောက်ဆက်ကြည့်မယ်ဒါတွေကြတော့ဘုန်းကြီးတို့ကဇံမိုင်းသွားပြီဆိုရင်အကြမ်းမြင်လေးလာတာနော်ဝိတကဌိနာမိတာနိဝေဒတရားတွေဆန့်ကျင်ဘက်ဖြစ်တယ်ဟောဘာကုန်းတလုံးပုံတယ်ဆန့်ကျင်ဘက်ဝိတက်သည်ဌိနာမိတာနိဝေဒတရားတွေဆန့်ကျင်ဘက်ဒီဘာကုန်းလေးဖြစ်တယ်ဆန့်ကျင်ဘက်ဖြစ်တယ်အဲ့မှာအဲ့လောက်အကြမ်းမြင်မှမယ်နော် အဲအဲ့ဒီဆန့်ကျင်ဘက်ဆိုဓာတုဖယ်ရှားပြလိုက်တာပါပဲဝိတ္တဇံအင်္ဂါလေးဖြစ်နေပြီဆိုဒီဒိနာမိတာတွေဖယ်ရှားပြလိုက်တာသုတ္တန်မှာဖြစ်တယ်ပြီးမှဝိสารဝိสารကြဝိသိကိစ္စနေကိုနားရဆန့်ကျင်မယ်ဟောဒီမှာလည်းဘာကုန်းတစ်လုံးပုံသူကကူချလိုက်တာဝိဝိสารသည်ဝိသိကိစ္စနေကိုနားရဆန့်ကျင်မယ်ဖြစ်တယ်အာဝိสารဇာနေဖြစ်နေဒီ ဝိသေကိစ္စနေဝနာက လောင်ကျွမ်းဖယ်ရှားပြလိုက်တာမရှိတော့အောက်ကြော်ကြည့်လိုက်ဆမနံပါတ်3ဝိတက်ဟောဒါတော့မဝိတက်ရောဝိสารပီတိပီတိကြဗျာဝရနေဝနာပီတိပီတိကနှစ်သက်တာဗျာဝရဆိုဒေါသပေါ့ဒီဗျာဝရနေဝနာဆန့်ကျင်မဲ့ဖြစ်တယ်ပီတိစံအင်္ဂါလေး ဖြစ်နေရင်ဘာဖြစ်လဲဒီဗျာဝရနေဝနာကိုလောင်ကျွမ်းဖယ်ရှားဖြစ်လိုက်တာ နှစ်သက်သဘောကြနေပဲဒေါသဖြစ်နှစ်သက်သဘောမကြရင်တော့ဒေါသဖြစ်တော့သုံးပြီးတော့လေးဆက်ကြည့်မယ်ဝေဒနာပေါ့နော်ဝေဒနာကြဩဒိသကုတ်ကုဆာနိဗ္ဗာန်တရားတွေဆန့်ကျင်ဘက်ဖြစ်တယ်သူတို့ဝေဒနာဒုက္ခဝေဒနာဖြစ်နေမယ်ဆိုင်ကလေးတော့ဥပ္ပခဝေဒနာဖြစ်မယ်ဆိုဩဒိသကုတ်ကုဆာနိဗ္ဗာန်တွေမဝင်တော့ဖယ်ရှားနှောင်ကြောင်းဖယ်ရှားဖြစ်နေတာပြောတယ် နံပါတ်5တမာတိဧကကရာဧကရာလို့လည်းခေါ်တယ်တမာတိလို့လည်းခေါ်တယ်ဒီဧကကရာတမာတိရသွားရင်ကာမိဆန္ဒနိဝရတရားတွေဆန့်ကျင်ဧကကရာဆိုကာမိဆန္ဒနိဝရအာယုံငါးပါးကာမဂုဏ်တရားတွေကိုပျော်ပါနှစ်ချိုင်နေတယ်တမာတိကမရဘူးဒါတမာတိရသွားရင်ဒီအာယုံငါးပါးတွေကိုဖြတ်ထောက်ထားလိုက်တာပဲဒါကြောင့်တရားထုတ်ပြီဆိုရင် မြင်စရာအောင်နေကြားစရာအောင်နေအနတ်အာယုန်နေစားစရာအောင်နေနော်အတွေ့အထိအာယုန်နေသစ္စာအောင်နေမလိုက်ရအောင်လိုက်နေတမာရီမရတမာရီမရရင်နော်ဘာသံသမာလည်းမရနဲ့ဘာအသိဉာဏ်မှလည်းဖြစ်နေအဲဒီနေ့ဒီလောက်နဲ့ပဲသိမ့်မယ်နော်ဘုန်းကြီးတို့မှာဟောပြောဖို့ရှိလက်ဖြာမှဒါတွေဆက်လက်ရှင်းကြမယ်ဒီနေ့ဟောပြောဆွဆွမှာတဲ့ တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်ခံကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လာနိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံနဲ့ပြည့်စုံကြပါလို့ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။